ရားရဲ့အဆုံးအမသာသနာတော်မှာမုတ်ချပြုလို့ရမယ်ကောင်းမှုကုသိုလ်သုံးမျိုးရှိတယ်ဘုံညာကရိယာဝတ္ထုအဲ့ဒီသုံးမျိုးကဒါနသီလဘာဝနာဒါနစွန့်နိုင်သမျှစွန့်ကြဲပေးကမ်းလှူဒါန်းခြင်း သီလကိုယ်နဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိန်သိမ်းခြင်းဘာဝနာမိမိတဏ္ဍာ၌ဖြူစင်သောစိတ်များ ဖြစ်ပွားအောင် အထောက်ခြင်းအဲ့ဒီကောင်းမှု၃မျိုးအကြောင်းညီညွတ်သလိုပြုရတော့ဒါနအကြောင်းညီညွတ်တဲ့အခါဒါနပြုသီလအကြောင်းညီညွတ်တဲ့အခါသီလဆောက်တည်ဆောင်ထိန် ဘာဝနာအကြောင်းညီညွတ်တဲ့အခါဘာဝနာတရားပွားများအထုတ်ယံဖယံခါကြတော့လေဒါနသီလနှမျိုးပြုစုစည်းဖို့ကိုအကြောင်းညီညွတ်မယ်ယံဖယံခါကြတော့လေဒါနသီလဘာဝနာ၃မျိုးလုံးပြုစုစည်းဖို့ရစည်းဖို့ကိုရအတွက်အကြောင်းညီညွတ်မယ် သုံးမျိုးလုံးပြုစုစည်းပူဖို့ရအကြောင်းညီညွတ်လို့သုံးမျိုးလုံးပြုစုစည်းပူရတာတော့ဒါတော့အကောင်းဆုံးပဲစွမ်းနိုင်သမျှလဲလူတန်းရတယ်ကိုကျင့်သီလစင်ကြယ်အောင် ကိုနဲ့နှုတ်ပြည့်ကင်းအောင်စောင့်စည်းထိန်းသိမ်းရတယ်ကိုနဲ့နှုတ်စောင့်စည်းထိန်းသိမ်းရုံနဲ့မပြည့်စုံ မလုံလောက်သေးဘူးဘာလို့သေးသလဲစိတ် စင်ကြယ်အောင်စောင့်စည်းထိမ့်သိမ့်မှုလိုတယ်စိတ်ကလောဘဒေါသမောဟမာနစတဲ့စိတ်ဆိုးစိတ်မိုက်တွေနဲ့စိတ်ဟာညှဉ်းနှွမ်းနေပြီဆိုရင်အဲ့ဒီစိတ်ဟာမစင်ကြယ်တော့ဘူးစိတ်မစင်ကြယ်ရင်အဲ့ဒီစိတ်ကြောင့်ဖြစ်လာတဲ့နှုတ်အပြော ဝစီကံလည်းမစင်ကြယ်တော့ဘူးအဲ့ဒီစိတ်ကြောင့်ဖြစ်ပေါ်လာတဲ့ကိုယ်အပြုမှုကာယကံလည်းမစင်ကြယ်တော့ဘူးညှဉ်းနှွမ်းသွားညှဉ်းနှွမ်းတယ်ဆိုတာအကုသိုလ်ပဲစင်ကြယ်တယ်ဆိုတာကုသိုလ်ဒုက္ခဓမ္မစင်ကြယ်သောတရားကတစုကန္နာဓမ္မညှင်းမဲသောတရားကတစု ဖြူစင်တဲ့တရားတစုညင်မဲတဲ့တရားတစုကုသိုလ်တရားတွေကဖြူစင်တဲ့တရားတွေအကုသိုလ်တရားတွေကညင်မဲတဲ့တရားတွေဖြူစင်တဲ့စိတ်ထားရှိလို့ဖြူစင်တဲ့အပြစ်ကင်းတဲ့စကားပြောမိတယ် ဖြူစင်တဲ့စိတ်ထားရှိလို့ဖြူစင်တဲ့အပြစ်ကင်းတဲ့အလုပ်ကိုလုပ်မိတယ်အဲ့ဒါလို့ဆိုလို့ရှိရင်စိတ်စင်ကြယ်နှုတ်စင်ကြယ်အလုပ်စင်ကြယ်တော့ကောင်းကျိုးချမ်းသာရတယ်စိတ်ကမစင်ကြယ်ပဲနဲ့မကောင်းတဲ့စိတ်ယုတ်စိတ်ညံ့နေနဲ့ စိတ်မဲနေမယ်ဆိုရင်လောဘဒေါသမောဟမာနဒိဋ္ဌိဝိသိကိစ္စစတဲ့စိတ်မိုက်စိတ်ရိုင်းနေနဲ့စိတ်ဟာညစ်မဲနေပြီဆိုရင်စိတ်ညစ်မဲတဲ့အတွက်နှုတ်အပြောလည်းပဲညစ်မဲပြီလိမ့်မယ်နှုတ်ကလည်းအပြစ်မကင်းတဲ့ စကားတွေပဲအပြစ်ရှိတဲ့စကားတွေပဲပြောမိပေလိမ့်မယ်စိတ်ညင်မဲ့တဲ့အတွက်အလုတ်ကလည်းအပြစ်မကင်းတဲ့အလုတ်အပြစ်ရှိတဲ့အလုတ်တွေကိုပဲလုပ်မိပေလိမ့်မယ်စိတ်မဲတော့နှုတ်မဲအလုတ်မဲစိတ်မဲနှုတ်မဲအလုတ်မဲပြီဆိုလို့ရှိရင်နော်ဆင်းရဲဖို့တေချာသွားပြီအခုလဲဆင်းရဲမယ်နောင်လဲ နှုတ်မဲစိတ်မဲအလုံးမဲကြောင့်ဖြစ်ပေါ်လာတဲ့အကျိုးတွေကလည်းပဲဆိုးကျိုးတွေပဲဖြစ်တော့ဆင်းရဲမယ်စိတ်ဖြူစင်တယ်ဆိုလို့ရှိရင်စိတ်လည်းဖြူစင်တော့စိတ်ဖြူစင်တော့နှုတ်လည်းဖြူစင် အလုပ်လည်းဖြူစင်တယ် စိတ်ဖြူစင်နှုတ်ဖြူစင်အလုပ်ဖြူစင်ရင်ဖြူစင်တဲ့အကျိုးပဲရတယ်ဖြူစင်တဲ့အကျိုးဆိုတာချမ်းသာတဲ့အကျိုးပဲဒါကြောင့်ဒါနစွန့်နိုင်သမျှလူဒန်းပေကံစွန့်ကြဲနေုံနဲ့လည်းကိစ္စမပြီးသေးဘူးသီလကိုယ်နဲ့နှုတ် အပြည့်ကင်းတန်ရှင်းစင်ကြယ်အောင်စောင့်စည်းထိမ့်သိမ့်ပေးုံနဲ့လည်းမပြည့်စုံသေးဘူးသီလကတော့ကိုယ်နဲ့နှုတ်ကိုပဲပြည့်ကင်းအောင်စောင့်စည်းထိမ့်သိမ့်ထားနိုင်တယ်စိတ်ကိုတော့စောင့်စည်းထိမ့်သိမ့်မထားနိုင်ဘူးဒါကြောင့်အရင်ငံဖြစ်တဲ့စိတ်ပါဖြူစင်အောင်ဘာဝနာအလုပ်ကိုပါပွားများ အထုတ်ဖို့ လိုတယ်ဘာဝနာဆိုတာစိတ်ဖြူစင်အောင် လေ့ကျင့်ပွားများ အထောက်တာပဲစိတ်ကပင်မအကြောင်းတရားအရင်ကအကြောင်းတရားစိတ်ကြောင့်နှုတ်ပြောဖြစ်တယ်ကိုယ်အလုပ်ဖြစ်တယ်ဒါကြောင့်စိတ်ကကုသိုလ်စိတ်ဖြစ်ရင်နှုတ်ကလည်းကုသိုလ်အပြော အလုတ်ကလည်းကုသိုလ်အလုတ်ဖြစ်တော့စိတ်ကညင်မဲတဲ့အကုသိုလ်ဖြစ်ရင်နှုတ်ကလည်းအကုသိုလ်ပြော အလုတ်ကလည်းအကုသိုလ်အလုတ်ဖြစ်တယ်အကုသလာတာဝိဇ္ဇဒုက္ခဥပါကလက္ခဏာအကုသိုလ်ဆိုတာအပြစ်ရှိတယ်တဲ့ဒါကြောင့်မလို့ဒုက္ခဝိပါကလက္ခဏာ ဆင်းရဲကြိုးကိုပေးတဲ့သဘောရှိတယ်အပြစ်မကင်းတဲ့အတွက်ပဲအကုသိုလ်ဟာဆင်းရဲကြိုးကိုပေးတာအကုသိုလ်စိတ်ကြောင့်လည်းဆင်းရဲကြိုးပေးတယ်စိတ်တင်မနေပဲနဲ့အကုသိုလ်အပြောအကုသိုလ်အလုပ်ပြောမိလုံးမိပြီဆိုတော့ပြောเสียမလို့တော့ဘူးဆင်းရဲကြိုးရမှာဒုက္ခဝိပါကလက္ခဏာ ကုသိုလ်စိတ်ဖြစ်ရင်ကုသိုလ်ပြောကုသိုလ်လို့လုပ်တယ်ကုသိုလ်စိတ်ဆိုတာဖြူစင်တဲ့စိတ်ဒါကြောင့်မြတ်စွာဘုရားကသစိတ်တပရိယောဓာပနာမိမိစိတ်ကို ဖြူစင်အောင်ထားပါဖြူစင်အောင်ထားပါဆိုလောဘဒေါသမောဟမာနအညစ်အကြေးမဝင်အောင်စောင့်စည်းထိမ့်သိမ့်ပြီးထားပါ အဲဒါလို့ဆိုလို့ရှိရင်ကုသိုလ်စိတ်ဖြစ်မယ်ကုသိုလ်စိတ်ဖြစ်ရင်အဲ့ဒီကုသိုလ်စိတ်ကြောင့်ကုသိုလ်အပြောပဲပြောမယ်ကုသိုလ်ပြောပြောရင်အလောက်ကလည်းပဲကုသိုလ်အလောက်ပဲဖြစ်မယ်စိတ်ထားဟုတ်တော့အပြောဟုတ်အလုပ်ဟုတ်စိတ်ထားကောင်းတော့အပြောကောင်းအလုပ်ကောင်းစိတ်ထားဖြူတော့အပြောဖြူအလုပ်ဖြူ ကောင်းကျိုးချမ်းသာရသည်ဣဒသောစတိပစ္စတောစတိကတဘုံအဲဣဒမောဒတိပစ္စမောဒတိကတဘုံညောဥပယထမောဒတိသောမောဒတိသောပမောဒတိဒိဋ္ဌဝါကာမဝိတုဒ္ဓမတ္တနောကတပုံညော ကောင်းမှုကုသိုလ်ပြုလုပ်ထားသောပုဂ္ဂိုလ်သည်ကောင်းမှုကုသိုလ်ပြုလုပ်ထားတယ်ဆိုတာစိတ်ကလည်းကုသိုလ်နှုတ်ကလည်းကုသိုလ်အလုတ်ကလည်းကုသိုလ်ပေါ့ကိုနှုတ်စိတ်သုံးပါလုံးကတပုံညောကောင်းမှုကုသိုလ်ပြုလုပ်ထားသောပုဂ္ဂိုလ်သည်ဣဒံမောတတိဤပစ္စုပန်ဘဝမှာလည်းဝမ်းမြောက်ရွှင်လန်းရ၏ရွှင်လန်းဝမ်းမြောက်ရ၏ပစ္စမောတတိ ဓမ္မတော်ဘဝမှာလည်းရှင်လန်းဝမ်းမြောက်ရ၏ဥပိယထမောဒတိပစ္စုပန်ဓမ္မလွန်ဘဝနှစ်တန်လုံးမှာလည်းရှင်လန်းဝမ်းမြောက်ရ၏သောထုကုသိုလ်ကောင်းမှုပြုထားသောပုဂ္ဂိုလ်သည်အတ္တနောမိမိ၏ ဝိသုဒ္ဓံအထူးသဖြင့်စင်ကြယ်သောကာမံကုသိုလ်ကောင်းမှုကိုဒိဋ္ဌဝါသိမြင်ရခြင်းကြောင့်မောဒတိရှင်လံဝမ်းမြောက်ရ၏ပမောဒတိအထူးသဖြင့်ရှင်လံဝမ်းမြောက်ရ၏ကုသိုလ်ကောင်းမှုပြုတဲ့ပုဂ္ဂိုလ်ဟာ မိမိပြုတဲ့ကုသိုလ်ကောင်းမှုကိုပြန်ပြန်ပြီးဆင်ញင်နှလုံးသွင်းမိတယ်မကောင်းမှုပြုမိလဲမကောင်းတာဆင်ញင်နှလုံးသွင်းမိတာပေါ့ကောင်းမှုပြုမိလဲကောင်းမိကောင်းတဲ့ဟာပြန်ပြီးနှလုံးသွင်းမိတာပဲဆင်ញင်မိတာပဲတွေးမိတာပဲဒါလို့တွေးမိတဲ့အခါမှာစိတ်ကောင်းနှုတ်ကောင်းအလုတ်ကောင်းလှုပ်ထားတဲ့ပုဂ္ဂိုလ်ဟာမိမိရဲ့ကိုယ်နှုတ်စိတ်သုံးပါလုံး အပြစ်ကင်းပြီးဖြူစင်ကောင်းမြတ်နေတာကိုတွေ့မိတော့တွေးမိတော့သိမိတော့ဆင်ញင်မိတော့ဝမ်းသာတယ်ငါဖြင့်အပြစ်မကင်းတာတွေမပြောခဲ့မိဘူးမလုပ်ခဲ့မိဘူးအပြစ်ကင်းတဲ့စိတ်ထားထားလို့စိတ်ကောင်းထားလို့မလို့အပြစ်ကင်းတဲ့အပြောပြောခဲ့မိတယ်အပြစ်ကင်းတဲ့လုပ်တွေလုပ်ခဲ့မိတယ် အဲ့ဒါလို့ဆင်ញင်မိတာနဲ့ပဲမိမိရဲ့စိတ်ကိုနှုတ်စိတ်သုံးပါလုံးအပြည့်ကင်းစင်ကြဲနေတာတွေ့ရတော့စိတ်ထဲမှာဝမ်းသာတယ်တာမင်းရဝမ်းသာတာမဟုတ်ဘူးသောမောတတိသောပမောတတိအထူးသဖြင့်ကိုဝမ်းသာတယ်တဲ့အဲကုသိုလ်ကောင်းမှုဆိုတာ ကောင်းတဲ့စိတ်ထားရတာကောင်းတဲ့အပြစ်ကင်းတဲ့အပြောပြောရတာအပြစ်ကင်းတဲ့အလုပ်လုပ်ရတာဟာအဲ့ဒီစိတ်ထားထားရခိုင်မှာလည်းပဲစိတ်ကတန့်ရှင်းပြီးဝမ်းသာနေတော့အဲ့ဒီအပြစ်ကင်းတဲ့အပြောပြောရခိုင်မှာလည်းပဲဝမ်းသာနေတယ်အဲ့ဒီအပြစ်ကင်းတဲ့အလုပ်လုပ်ရခိုင်မှာလည်းပဲဝမ်းသာနေတယ် ပြန်တွေးမိတဲ့အခါကျတော့လဲဝမ်းသာတယ်တခါအဲ့ဒီစိတ်ကောင်းအနှုတ်ကောင်းနှုတ်ကောင်းအလုတ်ကောင်းဂျင်ဒီဟုသောအကြောင်းကြောင့်အဲ့ဒါကံနေပေါ့စိတ်ကောင်းတာလဲမနောကံနှုတ်ကောင်းတာကဝစီကံအလုတ်ကောင်းတာကကာယကံအဲ့ဒီအကြောင်းတွေကြောင့် ဖြစ်ပေါ်လာတဲ့အကျိုးတွေကလည်းကောင်းကျိုးတွေပဲဖြစ်တယ်။ကောင်းကျိုးတွေပဲရှိတယ်။တခါတရံမှာမိမိကမြတ်စွာဘုရားတရားတော်တွေနာကြားထားလို့အထုတ်ထားလို့ယုံကြည်လို့တရားတော်အတိုင်းတတ်နိုင်သမျှစိတ်ကောင်းနှုတ်ကောင်းအလုပ်ကောင်းအောင် နေနေတယ်ဒီကြားထဲကတခါတရံမှာမကောင်းကျိုးဆင်းရဲကျိုးဖြစ်ပေါ်လာတတ်တာရှိတယ်အဲ့ဒါကတော့အခုပြုတဲ့စိတ်ကောင်းနှုတ်ကောင်းအလုပ်ကောင်းဆိုတဲ့ကံလေးကြောင့်မဟုတ်ပဲနဲ့ရှေးတစ်ချိန်ချိန်ကမိမိပြုခဲ့ဘူးတဲ့မကောင်းတဲ့မနောကံကြောင့်ဖြစ်စေမတကောင်းတဲ့ဝစီကံကြောင့်ဖြစ်စေမကောင်းတဲ့ ကာယကံကြောင့်ဖြစ်စေ ဖြစ်ပေါ်လာရတဲ့အကျိုးတရားဟာအခုအချိန်ကြာမှာ အခွင့်သာလို့သူအကျိုးဖြစ်ဖြစ်ပေါ်လာ ဖြစ်ပေါ်ခွင့်သာလို့ဖြစ်ပေါ်လာရတာပဲအခုပြုတဲ့ကောင်းမှုကုသိုလ်ကြောင့်ဖြစ်တာမဟုတ်ဒါဖြစ်ရင်အခုပြုတဲ့ကောင်းမှုကုသိုလ်တွေကရှေးဘဝကပြုခဲ့မိတဲ့ရှေးရှေးဘဝတွေက ပြုခဲ့မိတဲ့မကောင်းမှု အကုသိုလ်ရဲ့အကျိုးတရားကို မပေးအောင်မတားဆီးနိုင်ဘူးလားလို့ဆိုတော့တားဆီးနိုင်တာလည်းရှိတယ်မတားဆီးနိုင်တာလည်းရှိတယ်ရှင်ဘုရားကပြုခဲ့တဲ့မကောင်းမှုအကုသိုလ်ကပြုစဉ်ကစေတနာတိတ်မကောင်းတဲ့စေတနာတိတ်အင်အားကြီးမားနေပြီဆိုလို့ရှိရင်တော့အဲ့ဒါကံအားကြီးတယ်ခေါ်တယ်အားကောင်းတဲ့ကံဖြစ်နေတယ် အာကောင်းတဲ့အကုသိုလ်ကံရဲ့အကျိုးကိုတော့ဒီဘဝတာမန်ကုသိုလ်ကံကကုသိုလ်အလုပ်ကမတားဆီးနိုင်ပေဘူးသို့တော်လည်းဒီဘဝမှာပြုတဲ့မနောကံဝစီကံကာယကံကုသိုလ်တွေက အမြင်မပြတ်လည်းပြုတယ်အင်ကောင်းအာကောင်းလည်းပြုတယ်အဲ့ဒီကုသိုလ်တွေပြုကြိုက်မှာစေတနာကလည်းပဲအမတန်အာကောင်းတယ်ဆိုလို့ရှိရင်တော့ရှေးဘဝအကုသိုလ်ကံကြောင့်ဖြစ်ပေါ်လာနိုင်တဲ့အကုသိုလ်ရဲ့အကျိုးဆိုးကျိုးဆင်းရဲကျိုးကိုလုံးဝမတားဆီးနိုင်ပေမဲ့လို့အာသေးသွားစေနိုင်တယ် အစင်ရကြီးဆင်းရဲရမှာဟာအစင်ရကြီးမဆင်းရဲပဲနဲ့နည်းနည်းပါးပါးပဲဆင်းရဲယုံနဲ့ကိစ္စပြီးသွားနိုင်တယ်အဲ့ဒါကတော့အခုဒီဘဝပြုတဲ့ကောင်းမှုကုသိုလ်ကအင်အားကောင်းလို့သို့တော်လည်းပဲအမတန်အင်အားကောင်းတဲ့မကုသိုလ် အင်မတန်အင်အားကောင်းတဲ့မကုသိုလ်ကြတော့တချို့သောအကုသိုလ်တွေကို တားမြစ်နိုင်တာရှိတယ်တချို့သောအကုသိုလ်တွေတားမြစ်နိုင်တာရှိတယ်ဥပမာဆိုကြပါစို့အင်္ဂုလိမာလလူမိုက်ကြီးတော်တဲ့နေပြီးတော့လူတွေသားသူဆရာကလက်ညှိုးတထောင်ရအောင်ဖျက်မယ်လက်ညှိုးဖျက်ယူ အဲဒီလိုလုပ်တာနေတဲ့အကုသိုလ်တွေမဟုတ်ဘူးစေတနာအနေနဲ့ဆရာကခိုင်းလို့လုပ်ရတာဖြစ်ပေမဲ့သေစေလိုတဲ့တတ်လိုတဲ့စေတနာကတော့သူ့မှာတော်တော်အားကောင်းပြီသားဒီလူတစ်ထောင်တတ်ပြီးတော့လက်ညှိုးတစ်ထောင်ရမှငါဆရာခိုင်းတဲ့ကိစ္စပြီးဆုံးမယ်လို့ဆိုတော့ လူတိုင်းကိုသေအောင်ကိုတတ်ချင်တဲ့စိတ်စေတနာကတော့အကောင်းနေတာနောက်ဆုံးမှမြတ်စွာဘုရားနဲ့တွေ့လို့လူတတ်တဲ့လုပ်ငန်းဆွန့်လွတ်ပြီးတော့တထောင်ပြည့်ကနေမြတ်စွာဘုရားထံမှာယဟန်ပြုယဟန်ပြုပြီးတရားကျင့်တဲ့အခါကျတော့ မဉ္ဉဏ်၄စင်ဖူဉ္ဉဏ်၄စင်ရပြီးယဟနာဖြစ်သွားတယ်မဉ္ဉဏ်ဆိုတာအစမထင်တန္တရာကလေးကတတ္တဝါရဲ့တဏ္ဏစင်မှာအမြင့်တွယ်လာတဲ့လောဘဒေါသမောဟမျိုးစေ့အဲ့ဒီမျိုးစေ့ကိုဖြည့်ဆည်းနိုင်တဲ့စွမ်းအတ္တိရှိတယ် မဲ့အတိဟာအဲ့ဒီမျိုးစိတ်ရှိနေသမျှတော့လောဘဖြစ်เสียအာယုံနဲ့တိုက်ဆိုင်ရင်လောဘထဖြစ်တယ်ဖြစ်เสียအာယုံနဲ့မတိုက်ဆိုင်နေရင်တော့မဖြစ်သေးဘူးဒေါသဖြစ်เสียအာယုံနဲ့တိုက်ဆိုင်ရင်ဒေါသထဖြစ်တယ်အာယုံနဲ့မတိုက်ဆိုင်နေရင်တော့ဝတ်နေသေးတယ်။ဘာကြောင့်များလောဘဖြစ်เสียအာယုံနဲ့ တွေ့တော့လောဘဖြစ်ရသလဲဆိုတော့လောဘဖြစ်စေတဲ့ဖြစ်စေတတ်တဲ့မျိုးစေ့တ attva ရဲ့တဏ္ဍမှာရှိနေလို့ဘာကြောင့်ဒေါသဖြစ်စရာအာယုံနဲ့တွေ့တဲ့အခါဒေါသထဖြစ်ရသလဲဆိုတော့အဲ့ဒီဒေါသဖြစ်စေတတ်တဲ့မျိုးစေ့တ attva ရဲ့တဏ္ဍမှာအမြဲရှိနေလို့အဲ့ဒီလောဘမျိုးစေ့ဒေါသမျိုးစေ့မောဟမျိုးစေ့စတဲ့ တတ္တဝရဲ့တဏ္ဍမှာအမြဲရှိနေတဲ့ကိလေသာမျိုးစေ့ဟာအစမထင်တန္တရာဘဝတတ္တဝလို့ဖြစ်လာတဲ့ကတတ္တဝရဲ့တဏ္ဍမှာဝင်လာတာဒီမျိုးစေ့ကရှိနေတာမြေကြီးထဲမှာတချို့မြက်တွေမိုးခါဆိုလို့ရှိရင် ပေါက်ပြီနှွေခါဆိုလို့ရှိရင်6သေးသွား သေသွားရင်တလင်းပြောင်ကြီးအောင်မေ့ရတယ်ဒါပေမဲ့လို့နောက်တစ်ခါမိုးကြလာပြန်ပြီဆိုတခါအဲ့ဒီမြက်တွေထားပေါက်ပြန်ရောအဲ့ဒီမိုးကြတဲ့အခါမှာပေါက်လာတဲ့မြက်တွေဟာဘသူကစိုက်လို့ပေါက်လာတာဟမ်သူဟာသူပေါက်လာတာ ဘာကြောင့်များသူဟာသူပေါက်ရမျိုးစေးကမြေကြီးထဲမှာရှိနေလို့ဒီလိုမဟုတ်လားရေနဲ့မတွေ့ရတဲ့ຫນွေအခါမှာကြတော့မပေါက်နိုင်ဘူးရေနဲ့တွေ့ရတဲ့မိုးအခါကြတော့ပေါက်လာတယ်ဘာကြောင့်ပေါက်လာသလဲသူမျိုးစေးကမြေထဲမှာအမြဲရှိနေလို့ အဲ့ဒီတိုင်းပဲဒီလိုတရားအထုတ်နေတော့ခါဖျားရှိခိုးနေတော့ခါစိတ်အစဉ်ပြေနေတော့ခါမှာတော့ချောလို့ကုသိုလ်စိတ်ကလေးတွေဖြည့်လို့စိတ်ကလေးတွေဖြူလို့ရုပ်ကလေးတွေကြီးလို့ဒါပေမဲ့နောက်တစ်ချိန်ချိန်မှာ စိတ်အခက်မတင်စရာအဆင်မပြေစရာအကြောင်းတစ်ခုနဲ့သွားတွေ့ပြီဆိုရင်တော့ဘယ်လိုဖြစ်သွားမွေဟောက်ပပြင်းထောင်လာတာပေါ့မဟုတ်လားပပြင်းထောင်လာတာဒေါသဖြစ်လာတာပေါ့အဲ့ဒီဒေါသဟာအခုလိုနေတော့မှတော့ရှိလားဒါဖြင့်မိုးအခါမှာပေါက်လာတဲ့မြက်ဟာနှွေးအခါမှာ မျက်ပေါက်ဖို့ရအကြောင်းရှိသလားဟမ်မရှိဘူးဒါဖြင့်မိုးခါကြဘယ်ပေါက်မိုးရင်နဲ့ဘာနဲ့တွေ့ဒါဖြင့်အဲ့မျိုးစိကအဲ့ဒီမိုးခါကြမှရောက်လာတာလားဘယ်လိုလဲအဲ့ဒါဖြင့်အခုယောဂီတို့သဏ္ဍာန်ဒေါသအခုဖြစ်သလားဖြစ်သလားလို့မေးတာတော့ရှိသလားမရှိဘူးလားဆိုတော့မေးကောမဟုတ်သေးဘူး ဟုတ်ကဲ့လားအခုဒေါသဖြစ်သလားဖြစ်ဘူးဒီလိုဆိုရင်ဒေါသမရှိဘူးပေါ့ဟမ်ရှိလားဘာလို့ရှိမှန်းသိတော့ဟမ်အခုပဲဖြာဇက်ကနေပြီးတော့ပြွတ်စိတ်ကအဲ့ဒါနှစ်ကောင်သုံးကောင်ဝိုင်းကြိုက်ပြီဆိုလို့ရှိရင်ဘယ်နဲ့နေဘူး ခက်လိုက်တာတော့ဒီပွဲစိတ်ကလည်းတရားတောင်ဖြောင်းဖြောင်းမနာရဘူးဆိုမဟုတ်လားဘာဖြစ်လားမျိုးစရာအပင်ပေါက်လာတာဟုတ်လားမျိုးစေးအပင်ပေါက်လာတာအဲ့တော့အပင်ပေါက်တယ်ဆိုတဲ့ကဘာရှိနေလို့တော့မျိုးစေးရှိနေလို့အဲ့ဒီမျိုးစေးကိုကိလေသာမျိုးစေးကိုအနုတ္တယကိလေသာခေါ်တယ် အပင်တော့မပေါက်သေးဘူးအပင်ပေါက်မလို့တကယ်ပဲဖြစ်နေတာတတ္တဝရဲ့သဏ္ဍာန်မှာရှိနေတဲ့မျိုးစေ့ကိုဘာခေါ်ရတဲ့အနုတရားတဲ့အနုအစဉ်အမြဲတရားကိန်းနေတယ်တဲ့အနုတရားအစဉ်အမြဲကိန်းနေတယ်ဆိုတာအမြဲတမ်းရှိနေတယ်ဘာအနေနဲ့ရှိနေတာမျိုးစေ့အနေနဲ့ရှိနေတာ မိုးမရွာရလိုက်နဲ့ရွာလိုက်တာနဲ့ပေါက်လိုက်မယ်ဟုတ်တယ်မဟုတ်လားလူကျင်စရာအာယုံမတွေ့လိုက်နဲ့လူကျင်လိုက်မှာအဝတ်အထည်ဆန်းဆန်းလေးမမြင်လိုက်နဲ့ဘာဖြစ်မလဲအဲဟဲ့လူကျင်တဲ့စိတ်ပေါ်မလေးသူအိမ်လေးကောင်းလိုက်တာနော်ကောင်းလိုက်တာနော်တဲ့နော်နေမနေပါဘူးဘယ်ရောက်သွားငါလည်းဒီအိမ်ကြီးမျိုးရရင်ကောင်းမှာပဲ အဲ့ဒါဘာတော့ဟုတ်ကဲ့လားအပင်ပေါက်လာတာလောဘအပင်ပေါက်လာတာဘလို့ပေါက်လာမျိုးစိတ်ရှိလို့ပေါ့မဟုတ်လားမျိုးစိတ်ရှိလို့ပေါက်တာအဲ့တော့အဲ့ဒီမျိုးစိတ်မပြည့်စည်သေးသမျှတော့အကြောင်းတိုက်ဆိုင်နိုင်ပေါက်မှာပဲ ဒါနကုသိုလ်ကလည်းအဲ့ဒီမျိုးစေ့ကို မဖြည့်ဆည်းနိုင်ဘူးသီလကုသိုလ်ကလည်းအဲ့ဒီမျိုးစေ့ကိုမဖြည့်ဆည်းနိုင်ဘူးဝိပဿနာကုသိုလ်ကတစိတ်တရေသဖြည့်ဆည်းနိုင်တယ်မကုသိုလ်ကြတော့လုံးဝဖြည့်ဆည်းနိုင်တယ်မကုသိုလ်ကမှလုံးဝဖြည့်ဆည်းနိုင်တယ်ဒီတော့အဲ့ဒီ တတ္တဝရဲ့တဏ္ဏမှာမျိုးစေ့အနေနဲ့အမြဲတမ်းငုတ်ရှိုးကွယ်ပြောက်ပြီးပုံနေတဲ့ကိလေသာတတ္တိကိုအနုတ္တယကိလေသာလို့ခေါ်တယ်။ဟုတ်ကဲ့လား။ဘာခေါ်တော့ကိလေသာခေါ်တယ်။အဲ့ဒါကနေပြီးတော့စိတ်ထဲမှာထပြီးလိုချင်လောဘစိတ်တွေဖြစ်ပြီးစိတ်ဆိုးဒေါသစိတ်တွေဖြစ်ပြီးဆိုလို့ချင်းအဲ့ဒါ အပင်ပေါက်လာတာခေါ်တယ်ဟုတ်တယ်မလားအဲ့ဒီအပင်ပေါက်တဲ့ကိလေသာကိုတော့ပရိယုဌာဏကိလေသာလို့ခေါ်တယ်ဘာကိလေသာခေါ်တော့ဘလို့ကိလေသာလဲအပင်ပေါက်တဲ့ကိလေသာစိတ်ထဲမှာထဖြစ်တဲ့ကိလေသာ ပရိယုဌာဏဆိုတဲ့စကားလုံးကိုကထဖြစ်တယ်လို့အဓိပ္ပာယ်ရတယ်စိတ်ထဲမှာထဖြစ်တာ သို့တော့နှုတ်အထီကိုယ်အထီမရောက်သေးဘူးစိတ်ထဲမှာဖြစ်နေတယ်နှုတ်အထီကိုယ်အထီမရောက်သေးဘူးဆိုတာဘာပြောတာတော့ဝစီကံမြောက် အပြစ်မကင်းတာမပြောမိသေးဘူးဒီလိုမဟုတ်လား ကာယကံမြောက်အပြစ်မကင်းတာမလုံးမိသေးဘူးဒါကိုလွန်ကျူးတယ်ခေါ်တယ်မဟုတ်လားနှုတ်နဲ့လည်းမလွန်ကျူးမိသေးဘူးကိုယ်နဲ့လည်းမလွန်ကျူးမိသေးဘူးဘယ်ထဲမှာပဲဖြစ်နေလဲစိတ်ထဲမှာပဲဖြစ်နေတယ်အဲ့ဒါဘာကိလေသာခေါ်တော့ပရိယုဌာဏကိလေသာအပင်ပေါက်လာပြီအပင်ပေါက်ယုံမကပဲနဲ့အပွင့်ပွင့်အသီးသီးပြီဆိုတဲ့အခါကျတော့ မဖြစ်တာခုစားရုပ်ပေါ့မဟုတ်လားအစိတ်ပင်ကအစိတ်သီးသီးတော့အဲ့ဒီအစိတ်သီးခုစားပေါ့ဟုတ်လားတရပင်ကတရသီးသီးတော့အဲ့ဒီတရသီးခုစားပေါ့အဲ့ဒါလို့အပွင့်ပွင့်အသီးသီးတဲ့အခြေအနေရောက်လာပြီဆိုတော့ဝီတိတ်ကမကိလေသာခေါ်တယ်ခုနပြောတယ်နှုတ်အထိကိုယ်အထိ ရောက်လာတာအဲ့ဒါကိုလွန်ကျူးတယ်လို့ခေါ်တယ်လွန်ကျူးတယ်ဆိုတာနှုတ်နဲ့အပြစ်မကင်းတာပြောမိတာကိုယ်နဲ့အပြစ်မကင်းတာလုပ်မိတာအဲ့ဒီကြတော့ဝိတိတ်ကမကိလေသာခေါ်တယ်ဒါနသီလဘာဝနာ၃မျိုးမှာ ဒါနကတော့အဲ့ဒီပရိယုဌာနတော့မသူကမတားဆီးနိုင်ဘူးဝိတိတ်ကမတော့သူကတားဆီးနိုင်တယ်အပြီးပိုင်တားဆီးနိုင်တာလားတော့မဟုတ်ဘူးတစိတ်တဒေသာအပြင် တားဆီးနိုင်တယ် အဲသီလကတော့ဝိတိတ်ကမကို အပြည့်အပိုင်တားဆီးနိုင်တယ်သီလစောင့်ထိတ်နေသမျှကာလပတ်လုံးတော့ဝိတိတ်ကမမရှိဘူးဝိတိတ်ကမရှိလားသူတို့ဘာပစ္စည်းခိုးပါမလားဝိတိတ်ကမရှိလားမရှိဘူးဟုတ်ကဲ့လားအဲ့တော့အလုတ်ဝိတိတ်ကမလည်းမရှိဘူးအပြောဝိတိတ်ကမလည်းမရှိဘူးအပွင့်လည်းမပွင့်ဘူးအသီးလည်းမသီးဘူး ဘသူကထိမ့်ပေးတာလဲဆိုတော့သီလကထိမ့်ပေးတာအခုယောဂီတို့စိတ်ထဲမှာဆိုကြပါစို့ကိုကဈဉ္ညာရှောင်းတာတို့ကောင်းလိုက်တာခြေတော်ရွေရှမ်းမှုလို့တည်းရှင်းရှင်းကလေးတွေ့နေတယ်အဲဒါယောဂီတယောက်ကရှေ့ကနေဖြတ်သွားလိုက်တယ်ပြက်မသွားဘူးလားအဲ့တော့ဆဲသေးလား ဆဲဘူးဘာလို့မဆဲလဲသီလကထိမ့်ပေးထားလိုက်လို့သီလထိမ့်ပေးထားလိုက်တော့နှုတ်လွန်ကျူးမှုရှိသေးလားမရှိတော့ဘူးကိုယ်ကလည်းစိတ်ဆိုးမှန်ဆိုးနဲ့အဲ့ဒီယောဂီကိုဆွဲကလွဲကလှုပ်သေးသလားဘာဖြစ်လို့ဟုတ်လားအဲ့တော့ကိုယ်လွန်ကျူးမှုလည်းမရှိဘူးဘယ်သူကထိမ့်ပေးတော့ လာထိမ့်ပေးတာဟုတ်ကဲ့လားသီလသိက္ခာပုဒ်တွေကြည်ပါအဲ့၅ပါးသီလပဲကြည်ပါဘာတွေထိမ့်တာတွေ့ရမလို့တတ္တဝရဲ့အသက်မတတ်ဘူးဆိုဘာထိမ့်တော့ကာယကံထိမ့်တာမဟုတ်ဘူးလားသူတို့ဘာပစ္စည်းမခိုးဘူးဆိုတော့သူမြတ်သားမယားမပြတ်မှားဘူးဆိုတော့လိမ်မပြောဘူးဆိုတော့ ဝစီကံထိဏအယက်ဒေဇာမတော့စားဘူးဆိုတော့ကာယကံထိဏငါးပါးသီလကြည့်ရင်ပဲဘာနဲ့ဘာပဲထိမ့်ပြီကာယကံနဲ့ဝစီကံနဲ့ထိမ့်ပြီတယ်စိတ်แท้ကတော့မဖြစ်ဘူးလားစိတ်แท้ကတော့ခုနကိုရှိဖြတ်သွားတဲ့ယောဂီဆိုလို့ရှိရင်ရှုမှတ်လို့ကောင်းနေတယ်တမာတိဖြစ်နေတယ်ရွေးရှားမှုတွေလည်းအစိမ့်စိမ့်ပိုင်းပိုင်းတွေ့နေရတယ်ဒီလောက်တောင်ကောင်းနေတဲ့အချိန်လာရဲဆို စိတ်ထဲကတော့ဆွဲဆုပ်ပြလိုက်ချင်တယ်အဲ့ဒီယောဂီမဟုတ်လားဆွဲဆုပ်ပြလိုက်ချင်တယ်အပင်တော့ပေါက်လိုက်သေးတော့ဟုတ်ကလားဘာပဲမဖြစ်တယ်လဲမပွင့်တာမသိတာပဲရှိတယ်နော်မပွင့်တာမသိတာပဲရှိတယ်အဲ့မပွင့်အောင်မသိအောင်ဘယ်သူကထိမ့်ပေးသီလထိမ့်ပေးတယ်ဒါဖြစ်ရင် အဲ့ဒီဆွဲဆုပ်ခြင်းတဲ့စိတ်ကလေးမဖြစ်ပေါ်အောင်ဆိုလို့ရှိရင်တော့ဘာကထိမ့်ပေးရဟုတ်ကဲ့လားစိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ် ਨੇ ရှုပြလိုက်မဟုတ်လားရှုပြလိုက်ပြီဆိုလို့ရှိရင်စိတ်ဆိုးတဲ့စိတ်ကလေးပျောက်သွားပျောက်သွားတာ ਨੇ ကြွားခြင်းနဲ့ကြွားတယ်လှမ်းတယ်ခြားတယ်ကြွားခြင်းနဲ့ကြွားတယ်လှမ်းတယ်ခြားတယ်ခြေတော်လှုပ်ရှားမှုပြန်ရှုတဲ့အခါကျတော့စိတ်ကငြိမ်းသွားရောကဲအပင်ပေါက်သေးလား ဘသူနဲ့ထိန်လိုက်တာဟုတ်ကလားစိတ်မဲသွားလားဖြူးသွားလားဘာဝနာအလုပ်ဟာမိမိတဏ္ဍာမှာဖြူစင်သော စိတ်များဖြစ်ပွားအောင်လေ့ကျင့်ပွားများအထုတ်ခြင်းဟုတ်ပြီလားဒီတော့အခုပြောတာသဘောပေါက်လားအနုတ္တရရဲ့ပရိယုဌာဏရဲ့ဝိတိကမရဲ့ ဝိတိတ်ကမကိလေသာမဖြစ်အောင်တော့ဘာလို့ရလဲသီလဆောင်ထင်းရတယ်ပရိယုဌာဏကိလေသာမဖြစ်အောင်တော့ဘာဝနာပွားရတယ်ဒါပေမဲ့အပင်မပေါက်ပေမဲ့လို့မျိုးစေ့ကရှိနေတော့အပင်ပေါက်ဖို့ရတကယ်ကဲတော့ဖြစ်မနေဘူးလားဖြစ်နေတယ်အဲ့ဒီမျိုးစေ့ကိုပြက်အောင်တော့ဘယ်လိုလုပ်အောင် မဉဏ်ဖူဉဏ်ရရမယ်ဒီလိုမဟုတ်လားမဲအသည့်ဖူအသည့်ထူးခြားထင်မြက်တဲ့မဲအသည့်ဖူအသည့်ရပြီဆိုရင်တော့အနုတ္တယခေါ်တဲ့မျိုးစေ့ပါပျက်စီးသွားပြီမဲကုသိုလ်ကအနုတ္တယကိုတတ်တယ်ဝိပဿနာကုသိုလ်ကလည်းတစိတ်တရေတာတော့တတ်တယ်မဲကုသိုလ်လို အပြည့်အစုံမတတ်နိုင်တာပဲရှိတယ်မဲကုသိုလ်ကတော့အပြည့်အစုံအကျွင်းအကြံမရှိအောင်တတ်ပြလိုက်တယ် တို့ပြောတာတော့ဒါပြောဖို့မဟုတ်ပါဘူးဘယ်နဲ့ရောက်ဒီရောက်လာတယ်တော့မသိဘူးဟမ်ဘယ်ကနေရောက်လာအင်္ဂုလိမာလာကနေရောက်လာတာဟုတ်လားဒီလိုပါရဲ့ဒုတိယဟိုရောက်ဒီရောက်နေကိုင်းတော့နားလေလားဟမ်ဟိုရောက်ဒီရောက်တရားလဲနားလေတာပဲလား အခုကိလေသာမကောင်းတဲ့စိတ်ဘယ်နှမျိုးတွေ့ပါပါတော့အနုတ္တယကိလေသာပရိယုဌာဏကိလေသာဝိတိကမကိလေသာဟုတ်ကဲ့လားအနုတ္တယဆိုတာဘယ်လိုဟာလဲစိတ်ထဲမှာမဖြစ်ပေါ်တော့လဲပဲ တတ္တဝါရဲ့တဏ္ဏမှာအမြဲကိန်းနေတဲ့ကိလေသာမျိုးစေ့ကိလေသာတတ္တိဟုတ်ကဲ့လားပါတယ်ကိလေသာမျိုးစေ့ကိလေသာတတ္တိသူကိုဘာခေါ်လဲအဲ့တော့အနုတ္တယရှိနေသမျှတော့အကြောင်းတိုက်ဆိုင်တိုင်းတိုက်ဆိုင်တိုင်းစိတ်ထဲမှာထထပြီးပရိယုဌာဏမဖြစ်ဘူးလား ဖြစ်တယ်အဲဒါပရိယုဌာဏတောင်မဖြစ်အောင်ဆိုလို့ရှိရင်ဘာလုပ်ရမလဲအနုတ္တယကိုဖြည့်ဆည်းရမယ်ဒီလိုမဟုတ်လားအနုတ္တယပယ်ရမယ်ကဲအနုတ္တယပယ်ခြင်းရင်ဘာနဲ့ပယ်မလဲမဲ့ညာနဲ့ပယ်ရမယ်မဲ့ညာရအောင်ဘာဝနာလုပ်အားထုတ်ရမယ်ဒီလိုမဟုတ်လား မဲ့ညာဘာဝနာအလုပ်အထုတ်လို့မဲ့ညာရပြီဆိုလို့ရှိရင်တော့မဲ့အတိကကိလေသာမျိုးစေ့တတ္တိကိုဖျက်ဆီးပြလိုက်တော့အနုတ္တယပြုတ်ကြောအဲ့ဒါကိုဈာပြတ်တော့ပြောလိုက်ပါမယ်သမုတ်စေတာပဟံခေါ်တယ်ပဟံဆိုတာပယ်တာသမုတ်စေတာဆိုတာအမြစ်ပြတ်သမုတ်စေတာပဟံဆိုတာအမြစ်ပြတ်ပယ်လိုက်တယ်ဆိုတာ ဘာကိုပယ်တာပြောတာတော့အနုတ္တိယကိုပယ်လိုက်တာအဲ့ဒီသမုတ်စေရပဟံအမြစ်ပြတ်ပယ်တာဘယ်သူမှပယ်နိုင်တော့မဉဏ်ကမှပယ်နိုင်တယ်ဟုတ်ကဲ့လားအဲ့ဒီအဲ့ဒီအနုတ္တိယနဲ့အနုတ္တိယကိုမဉဏ်နဲ့မပယ်နိုင်သေးသမျှကာလပတ်လုံးတော့အခုမဖြစ်လည်းပဲနှက်ပြန်ဖြစ်ခြင်းဖြစ်မယ်စိတ်ထဲထားပြီးတော့ မျက်ပြန်မဖြစ်လဲတပတ်ခါနောက်လအချောင်းအကြောင်းသိတဲ့အခါထဖြစ်မှာပဲဒီလိုမဟုတ်လားအဲ့တော့အကြောင်းသိတဲ့အခါစိတ်ထဲထဖြစ်တာကိုတော့ဘာခေါ်လဲပရိယုဌာနာအပင်ပေါက်တယ်ဟုတ်လားစိတ်ထဲတွင်ဖြစ်နေတုန်းစိတ်ထဲတွင်ဖြစ်နေတဲ့အခါမှာကိုကမစင်ရဘူးလားလူကျင်စိတ်တွေဖြစ်နေတယ်မစင်ရဘူးလားစိတ်ဆိုးတဲ့ဒေါသစိတ်ဖြစ်ရင်နော် ပို့ပြီးတော့ဆင်းရဲတာသိကြသေးမဟုတ်လားအဲတခြားတခြားထောင်လွှားတက်ကြတဲ့ဘဝင်မြင့်နဲ့မာနဖြစ်ရင်ကောမဆင်းရဲဘူးလားอืมအဲ့ဒီမာနဘဝင်မြင့်နဲ့မာနဖြစ်လို့အစွမ်းကုန်အဆင့်အမြင့်ဆုံးရောက်သွားပြီဆိုတော့ဘယ်လိုနေတော့တရားလေးရောက်တော့ဗောမဟုတ်လားဘယ်ရောက်သွား အဲ့ဒါရောက်သွားတယ်အဲ့လောက်ကြအောင်တော့ဆင်းရဲသွားတယ်အဲ့ဒီပရိယုထံကိုတော့သမထသမာဓိနဲ့လည်းပယ်နိုင်တယ်ဝိပဿနာသမာဓိနဲ့လည်းပယ်နိုင်တယ်စိတ်ငြိမ်သွားပြီဆိုလို့ရှိရင်ပရိယုထံဖြစ်ပါမလားမဖြစ်ဘူးစိတ်ငြိမ်တဲ့သမာဓိဆိုတာသမထကမ္မထအထုတ်ခြင်းအဖြစ်လည်းရနိုင်တယ်ဝိပဿနာကမ္မထအထုတ်ခြင်းအဖြစ်လည်းရနိုင်တယ် အနုတ္တယကြတော့ဒစိတ်တရိတာကိုဝိပဿနာဉာဏ်နဲ့ပယ်နိုင်တယ်ဒစိတ်တရိတာကိုဝိပဿနာဉာဏ်နဲ့ပယ်နိုင်တယ်တမာရိမဟုတ်ဘူးနော်တမာရိကဘာကိုပယ်တာလဲပရိယုထံကိုပယ်တာဉာဏ်ကအနုတ္တယဝိပဿနာဉာဏ်ကအနုတ္တယဒစိတ်တရိတာကိုပယ်တယ်မဲ့ဉာဏ်ကအမြင့်ပြတ်ပယ်တယ်ဟုတ်ကဲ့လား ဝိပဿနာဉာဏ်ကဘာဘာကိုပယ်လဲအနုတ္တိယဒစိတ်ဒရေသပဲတဲ့လောဘဒစိတ်ဒရေသဒေါသဒစိတ်ဒရေသပဲပဲတဲ့မဲ့ညံကြတော့အနုတ္တိယအမြင့်ပြအောင်ပယ်လိုက်တယ်ဆိုတော့နောက်ထပ်ပင်ပေါအောင်မလားမပေါတော့ဘူးအဲ့ဒါကိုမက်ကုသိုလ်ခေါ်တယ် အဲ့တော့ကြားဖြတ်ပြီးတော့ဆောင်းပုတ်ကလေးချပေးလိုက်အောင်ဆိုလွန်ကျူထကြွာစင်ကိင္ကသုံးဝကိလေသာလွန်ကျူဆိုတာဘာကိလေသာဝိတိတ်ကမကိလေသာထကြွဆိုတာ ရိယုဌာနအစဉ်ကိန်းတဲ့ကိလေသာကဟုတ်ကဲ့လားလွန်ကျူးကိလေသာကိုဘာနဲ့ပယ်မလဲအဲမလွန်ကျူးအောင်သီလဆောင်စည်းလေဆောင်စည်းထိမ့်သိမ့်လေဒီလိုဆိုလို့ရှိရင်လွန်ကျူးကိလေသာပယ်နိုင်ရောထကြွစိတ်ထဲမှာတင်ထကြွနေတဲ့ကိလေသာကိုတော့ သမာဓိနဲ့ပဲ သမထသမာဓိနဲ့လည်းပဲလို့ရတယ်ဝိပဿနာသမာဓိနဲ့လည်းပဲလို့ရတယ်အစဉ်ကိန်းနဲ့အနုတ္တိယကြတော့ဘာနဲ့ပဲရတစိတ်တရေသဆိုရင်နော်ဝိပဿနာညာနဲ့ပဲအမြင့်ပြတ်ဆိုရင်နော်အမြင့်ပြတ်ပဲတာကို ပါဠိလိုဘယ်လိုခေါ်သမုတ်စေတာပဟံ ဟုတ်ကဲ့လားခေါ်တယ်ဆိုသီလသမာဓိသီလသမာဓိပညာတိပညာတိပေတိသုံးသိက္ခာပေတိသုံးသိက္ခာလွန်ကျူးကိုသီလနဲ့ပဲဒီလိုမဟုတ်လားထားကြွကိုသမာဓိနဲ့ပဲအစဉ်ကိန်းကိုပညာနဲ့ပဲပညာဆိုတာဝိပဿနာပညာမဲ့ပညာ ဟုတ်လားဝိပဿနာပညာဆိုတာဝိပဿနာဉာဏ်ဝိပဿနာအသိမဲ့ပညာဆိုတာမဲ့ဉာဏ်မဲ့အသိသီလကလွန်ကျူးကိုပဲပယ်နိုင်တယ်ထကြွနဲ့အစဉ်ကိန်းကို မပယ်နိုင်ဘူးတမာရီကတော့ထကြွကိုပဲပယ်နိုင်တယ်အစဉ်ကိန်းကို မပယ်နိုင်သေးဘူးဘာကမှအစဉ်ကိန်းကိုပယ်နိုင်တယ် ဘာပညာလဲဝိပဿနာပညာမဲ့ပညာဟုတ်တယ်မဟုတ်လားအဲ့တော့အစဉ်ကိန်းခေါ်တဲ့မျိုးစေ့ရှိနေသမျှတော့တစ်ချိန်ချိန်မှာ အပင်လဲပေါက်နိုင်တယ်အသီးအပွင့်လဲပွင့်နိုင်သီးနိုင်တယ်ဒီလိုမဟုတ်လားအဲ့တော့လုံးဝအပွင့်လဲအပွင့်သီးလဲမသီးရအောင်အပင်လဲမပေါက်ရအောင်ဆိုရင်ဘာလို့อ่ะမျိုးစေ့ကိုဖျက်ပြရမယ် မဟုတ်ဘူးလားမျိုးစေ့ဖြစ်ပြရမယ်ဒါဖြင့်အဲ့ဒီသီလသမာဓိပညာဆိုတဲ့ပယ်နိုင်တဲ့စွမ်းရည်ရှိတဲ့အကျင့်၃မျိုးမှာပဲအကျင့်ကအာအကောင်းဆုံးလေပညာအကျင့်ပညာအကျင့်ဆိုတာဝိပဿနာပေါ့ဝိပဿနာအထုတ်တော့ဝိပဿနာဉာဏ်မရဘူးလားဝိပဿနာဉာဏ်ဝိပဿနာပညာကုံဆုံးသွားတော့မဲ့ပညာမရဘူးလား ဟုတ်ကဲ့လားအဲ့တော့မဲ့ပညာမဲ့အသည့်ဟာ အမြင့်ပြကိလေသာမျိုးစေ့ကိုဖျက်ဆီးတတ်တဲ့အတွက်အာသေးသလားအာကောင်းသလားအဲ့ဒါကြောင့်မို့အရှင်အင်္ဂုလိမာလသတ္တပတိမဲ့ဖို့သက္ကရာဂာမိမဲ့ဖို့အနာဂာမိမဲ့ဖို့အရဟတမဲ့ဖို့ရသွားတဲ့အခါကျတော့ ယဟနာဖြစ်အဲ့ဒီမဲ့အသည့်တွေကကိလေသာမျိုးစုတွေပြုတ်ပြုတ်ပြုံးအောင် ဖြုတ်ပြလိုက်တော့သူ့မှာအနုတ္တိယဆိုတာလုံးဝမရှိတော့ရှိသေးလားမရှိတော့ပရိယုဌာဏကိုဖြစ်မလားဝိတိတ်ကမဆိုတာတော့ဝေရောဟုတ်တယ်မလားဒါကြောင့်မလို့သူဆွမ်းခံသွားတယ်ဆိုလို့ရှိရင်ဒီကိုရောကြီးပဲငါအမေတတ္တာဒီကိုရောကြီးပဲငါသားတတ္တာ ဆိုပြီးတော့ခဲနဲ့ဝိုင်းပေါက်ဒုံးနဲ့ပြစ်ကြတယ်မဟုတ်လားအဲသူစိတ်ဆိုးလား ဘာဖြစ်လို့ဒေါသရဲ့မျိုးစိတ်ဖြစ်တဲ့အနုတ္တယကိုမက်ညံနဲ့ပယ်ဖြတ်ပြီးလို့မျိုးစိတ်ကိုမရှိတော့အပင်ပေါက်သလားမပေါက်ဘူးဟုတ်တယ်မလားသူကဘာမှပြန်မလုပ်ဘူးဆိုတော့လေဟိုပေါက်တဲ့လူလေးလည်းနောက်ကြတော့ရသွားမှာပေါ့မဟုတ်လားအဲကြတော့ဟေး သူလူတုံးကသာလူဆိုးကြီးဟဲ့ဘုန်းကြီးဖြစ်လာတော့ဒီလိုမဟုတ်တော့ဘူးဟဲ့ဆိုပြီးသဘောပေါက်သွားမှာပေါ့အဲသဘောပေါက်သွားတော့တချို့လဲသနာလို့မလုပ်ဖဲနေမှာပေါ့တချို့လဲပဲအေးသူသူကနဲ့သူရှိပါစေဒီလိုဒီလိုသဘောထားပြီးတော့မပေါက်ဖဲနေတော့မှာပေါ့မောက်တော့အဲ့သူမှလူပေါင်းတစ်ထောင်လောက်တတ်ခဲ့တဲ့ ကြီးမားတဲ့အကုသိုလ်ကံကြောင့်ရရှိတဲ့အကျိုးဟာအဲ့ဒီဂဲပေါက်ဒုပ္ပခံရတာလေးပဲရှိတော့တခြားဘာမှရှိဘူးသူသေးသွားပြီဆိုပဲကြအောင်မလားဘာဖြစ်လို့ယန္နာဖြစ်တော့ဘဝအတိဖြစ်သေးလားအာမဖြစ်တော့ဘယ်ပဲကြအောင်မလဲမဟုတ်လားအဲ့တော့ကြီးမားလှတဲ့ လူတစ်ထောင်ကျော်တတ်တဲ့အကုသိုလ်စေတနာကံအကျိုးပေးမှာကို မပေးရအောင်မက်ကုသိုလ်ကတားပြလိုက်တယ်မဟုတ်လားအဲဒါလို့အားကောင်းတဲ့ကုသိုလ်ကတော့လည်းပဲတားနိုင်တယ်အားမကောင်းရင်တော့လည်းပဲမတားနိုင်ဘူးပေးတာပဲသူကျိုးอ่ะ ဟိုအကုသိုလ်တွေကတိတ်ပြီးတော့လောက်ခဲ့တဲ့အကုသိုလ်တွေကတိတ်အားကောင်းနေတော့လည်းမရဘူးအရှင်မောက္ကလာကြည်ပါလားမဉ္ဇဏ်ဖူဉ္ဇဏ်ယယဟနာပုဂ္ဂိုလ်ကြီးဖြစ်တကူရာမှာအေတတဲ့ဘွဲ့မြတ်စွာဘုရားရဲ့လက်ဝဲတော်ရာအကတာဝကဘယ်သူမှမနိုင်နှင်းနိုင်တဲ့နန္ဒောပဏ္ဏဒနဂါမင်းတောင်မှနဂါရောင်ဖန်ဆင်းပြီးတော့ မြတ်စွာဘုရားရဲ့အမိန့်တော်အရာနှိမ်နှင်းတာမဟုတ်လားအဲ့လောက်ကြောင့်ဆွမ်းရည်စသည်ထက်ထက်တယ်ဒါပေတဲ့ပြန်တော်မူတဲ့အခါကျတော့လူဆိုးတွေတတ်လို့ပြန်တော်မူရတယ်ဒိဋ္ဌိတွေကလူဆိုးတွေငှားပြီးအသက်ခိုင်းတာအဲဓမ္မတဲ့ နေနေတော့မှအဲ့ဒါအသက်ခိုင်းလို့ပထမတော့ရှောင်းရှောင်းနေပါတယ်တကိုးနဲ့ရှောင်းတာပဲရတယ်နောက်ကြတော့အကုသိုလ်ကံကြောင့်ဖြစ်ပေါ်လာတဲ့ဆိုကြဆိုတော့ရှောင်းပါအောင်ဒါနဲ့ပဲအသက်ခံရဘယ်တော့မှလောက်တဲ့အကုသိုလ်တုံးဆိုတော့တစ်ချိန်တစ်ဘဝတုံးကဒကမရဲ့စကားနားယောင်ပြီးတော့ ယုံကြည်ပြီးမိဘတွေတော်တဲ့ထုတ်ဓမြတွေလာပြီဆိုသူကရိုက်ပုတ်တတ်ပြလိုက်တော့အဲ့ဒီအကုသိုလ်သိသလားကြည်သလားအမေတတ်တဲ့အကုသိုလ်အဖေတတ်တဲ့အကုသိုလ်မဟုတ်လားဘလောက်ကြီးလဲအဲ့တော့အဲ့လောက်ကြီးအားကောင်းတဲ့အကုသိုလ်ကြတော့မကုသိုလ်ကကယ်နိုင်သေးလားမကယ်နိုင်တော့ဘူးမကယ်နိုင်တော့အဲ့လိုလဲရှိတယ် ဒါကြောင့်ပြုခဲ့တဲ့အကုသိုလ်ကအားကောင်းနေရင်တော့မကုသိုလ်ကမတားဆီးနိုင်ဘူးမကယ်နိုင်ဘူးပြုခဲ့တဲ့အကုသိုလ်ကအားသေးတယ်ဆိုလို့ရှိရင်တော့လေဒီကအားကောင်းတဲ့ကုသိုလ်တွေပြုလိုက်လို့ရှိရင်တော့အဲ့ဒါတားဆီးနိုင်တယ်သို့မဟုတ် အကျိုးပေးသေးသိမ့်မိမ့်မိန်အောင်လုပ်နိုင်တယ်လို့ရှိတယ်ဒါတော့ကိုရှိဘဝတွေက ကုသိုလ်တွေပြုမိခဲ့လားအကုသိုလ်ပြုအကုသိုလ်တွေပြုမိခဲ့သလားဆိုတာသေချာမသိနိုင်ဘူးမှန်းဆပြီးတော့သိနိုင်တာပေါ့ဒီဘဝမှာအခြေကောင်းအနေကောင်းရနေတယ်ကျမ်းမာရေးကောင်းနေတယ်ဆွေကောင်းမျိုးကောင်းမိကောင်းဆွေကောင်းခြံရံကောင်းအလုပ်ကောင်းနဲ့လုပ်နေရတယ်ဆိုရင်တော့ခံမနိုင်တာပေါ့ဩအရှင်ဘဝကကောင်းမှုကုသိုလ်လုပ်ခဲ့တယ်ဒီလောက်ပဲမှန်းနိုင်ရုံပဲတကယ်အတိအကျသိလားမသိပါဘူး အဲ့ဒါလိုအခြေအနေကောင်းနေတဲ့အထက်ကပဲဖြုတ်ခနဲ့အခြေအနေဆိုးပြီးလာတာမဖြစ်နိုင်ဘူးလားအဲအဲ့လိုအခြေအနေဆိုးလာတာဘာကြောင့်ရှေးဘဝပြုခဲ့တဲ့အကုသိုလ်ကံဝင်ပြီးတော့အကျိုးပေးခွင့်သာတာနဲ့အကျိုးပေးလိုက်လို့ဒီလိုမဟုတ်လားအဲ့တော့အဲ့ဒါလို့အကျိုးပေးမဲ့ဟာတွေလုံးဝအကျိုးမပေးအောင်သို့မဟုတ် အကျိုးပေးသက်သာအောင်ဆိုလို့ရှိရင်ကိုကဘာတွေပဲလုပ်ရမ စိတ်ကောင်းနှုတ်ကောင်းအလုတ်ကောင်းရမယ်ဒီလိုမဟုတ်လားစိတ်ဖြူနှုတ်ဖြူအလုတ်ဖြူရမယ်မဟုတ်လားအဲဒါကြောင့်မွေးနေ့မင်္ဂလာကုသိုလ်တော်အထိမ့်မှတ်နဲ့အာယုံစွမ်းနေစွမ်းညနေအဖျော်ရမကဆက်ကလှူဒန်းတဲ့အထွေတွေလူဝယ်ဝတ္ထုတွေလည်းလှူဒန်းနေဆိုတာဟာအဲ့ဒါကုသိုလ်တွေပဲမဟုတ်လားအဲ့ဒီကုသိုလ်တွေကိုလားဒီလိုသာ ကိုကပြုတ်မယ်ဆိုလို့ရှိရင်အတော်အတန်ပေးမဲ့အကုသိုလ်ဆိုရင်ပျောက်မသွားနိုင်ဘူးပျောက်သွားနိုင်တယ်ပြီးတော့ပျောက်မသွားတော့မှပဲအကျိုးပေးအားမသေးဘူးလားဆိုကြပါစို့သဘောကကိုနာမကား accident ဖြစ်လို့မလို့သေလောက်အောင် အကုသိုလ်ကံကရှိတယ်ဒါပေမဲ့ဒီကုသိုလ်ကံတွေကိုပြုတ်လိုက်တဲ့အခါကျတော့နည်းနည်းပဲဘေးနာပုတ်သွားပြီးချစ်မိအောင်မချစ်မိသဘောပေါက်သလား အဲ့ဒါလိုမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဒါကြောင့်မို့လို့အမြဲတစေစိတ်ဖြူနှုတ်ဖြူအလုတ်ဖြူအောင်ကြိုးစားစိတ်ကောင်းနှုတ်ကောင်းအလုတ်ကောင်းအောင်ကြိုးစားအဲ့ဒါပြောတာဣဒမောတတိပစ္စမောတတိကတပုံညောဥပယထမောတတိသောမောတတိသောပမောတတိဒိဋ္ဌဝကမ္မဝိတုဒ္ဓမတနော ကတဘုံညောစိတ်ကောင်းနှုတ်ကောင်းအလုတ်ကောင်းသောပုဂ္ဂိုလ်သည်ဝါကတဘုံညောစိတ်ဖြူနှုတ်ဖြူအလုတ်ဖြူသောပုဂ္ဂိုလ်သည်ဣဒမောတတိဤပစ္စုပန်ဘဝမှလာရဲ့ရှင်လန်းဝမ်းမြောက်ရဤပစ္စမောတတိတမလဘဝမှလည်းပင်ရှင်လန်းဝမ်းမြောက်ရဤဥပယထမောတတိပစ္စုပန်တမလနှစ်တန်သောဘဝတို့၌လည်းရှင်လန်းဝမ်းမြောက်ရ၏ အတနောမိမိဤဝိတုဒ္ဓကာမံအထုသဖြင့်စင်ကြယ်သော ကိုမှုနှုတ်မှုစိတ်မှုကိုဒိဋ္ဌဝါဉာဏ်ဖြင့်သိမြင်ရခြင်းကြောင့်မောဒတိရှင်လန်းဝမ်းမြောက်ရ၏ပမောဒတိအထုသဖြင့်ရှင်လန်းဝမ်းမြောက်ရ၏မကောင်းဘူးလားဘာကောင်းတာတော့ဟမ် ဘာကောင်းတာစိတ်ကိုနှုတ်စိတ်သုံးပါလုံးဖြူစင်ကောင်းမြတ်နေတာအောင်ကြိုးစားလို့ရှိရင်ကောင်းသည်ဒီလိုမဟုတ်လားအဲ့ဒါလိုကောင်းရင်ကောင်းကျိုးချမ်းသာတွေပဲရမယ်လို့ဟောထားတဲ့မြတ်စွာဘုရားရဲ့တရားတော်ကလည်းကောင်းသည်ဘာကြောင့်ကောင်းတော့တဘာဝကြလို့ပေါ့မဟုတ်ဘူးလားတဘာဝမကြဘူးလား ကြတယ်သဘာဝကြရင်ကောင်းတာပဲသဘာဝမကြရင်မကောင်းဘဝပေါင်းစုတောင်းအထုတွင် ကောင်းပြူကောင်းပြောကောင်းသဘောနှင့်ကောင်းသောနှလုံးတစ်ဖြောင်းသုံး၍တလုံးစင်ဖြူထိုးသည့်သူကငါမူကောင်းမှုအစုစုကိုစီးပြုခဲ့မိရတော်ပြီဟုမိမိပြုမူတန့်စင်ဖြူ၍ ပြည့်မြူမနှောဤသဘောကို တွေးတော်မိတိုင်းပီတိလှိုင်းဖြင့်ရှက်တိုင်းရည်လီချမ်းမြေကြည်၍ဤသည်ဘဝနောင်ဘဝနှင့်ဘဝဆက်ဆက်တန်တာဆက်ဝဲစိတ်လက်ကြည်သာရုပ်လန်းဖြာ၍ချမ်းသာကောင်းကျိုးဒီတိုးသို့ဖွံ့ဖြိုးကြည်ကျယ်ပွင့်လန်းကြွယ်သည်ထဲဝေနထံသံဘုဒ္ဓီ အခဏဣဒံမောဒတိပစ္စမောဒတိကတပုံညောဥပယထမောဒတိဆိုတဲ့တရားတော်ရဲ့ဘာသာပြန်လေဘဝပေါင်းစုတောင်းအထုတွင်တောင်းအထုဆိုတာနောက်ကဖြတ်သန်းလာရတဲ့ဘဝပေါင်းအသင်္ချေအသင်္ချာများစွာသောဘဝတွေမှာရောဒီဘဝမှာရော ကောင်းပြုကောင်းတာတွေပဲပြုလုပ်ခဲ့တဲ့ကောင်းပြောအပြစ်ကင်းတာတွေပဲပြောခဲ့တဲ့ကောင်းသဘောနဲ့ကောင်းသောနှလုံးတစ်ဖြောင်သုံး၍စိတ်ကောင်းနှလုံးကောင်းပဲထားခဲ့တယ်ဒီလိုမဟုတ်လားစိတ်ကောင်းနှုတ်ကောင်းအလုတ်ကောင်းကာယကံဝစီကံမနောကံသုံးပါလုံးကောင်းနေပြီကောင်းတဲ့ကံတွေတွေးမိရင်ဘာဖြစ်မလဲဝမ်းသာမှာပေါ့မဟုတ်လား ဝမ်းသာတယ်ဆိုတဲ့ကကုသိုလ်စိတ်တွေတိုးနေတာကောင်းတာတွေ့ရလို့ဝမ်းသာတာကုသိုလ်စိတ်တွေတိုးနေကောင်းပြုကောင်းပြော ကောင်းသဘောနှင့်ကောင်းသောနှလုံးတစ်ဖြောင်သုံး၍သလုံးစင်ဖြူထိုးသည့်သူကသူပြန်တွေးမိလိုက်မယ်တဲ့တစ်ချိန်ချင်းတစ်ချိန်ချင်းမဟုတ်ပါဘူးမကြာခဏတွေးမိတာငါမူကောင်းမှုအစုစုကိုစီးပြုခဲ့မိ ရတော်ပြီဟုငါဘဝအရာတော်လေးစွာ ကောင်းတာတွေပဲငါလုပ်ခဲ့တယ်ကောင်းတာတွေပဲပြောခဲ့တယ်ကောင်းတာတွေပဲကြံတွေးခဲ့တယ်စိတ်ကောင်းနှုတ်ကောင်းအလုပ်ကောင်းမဖြစ်ခဲ့တယ်ငါမှုကောင်းမှုအစုစုကိုစီးပြုခဲ့မိရတော်ပြီဟုမိမိပြုမူသန့်စင်ဖြူ၍ပြည့်မြူမနှောဤသဘောကို တွေးတော်မိတိုင်း ဒိဋ္ဌဝါကမ္မဝိတုဒ္ဓမတ္တနောဖြူစင်စင်ကြတဲ့ကိုယ်အလိုကို ပြန်ပြီးတော့သိမြင်ရတယ်တွေးတော်မိတိုင်းပီတိလှိုင်းဖြင့်မောတတိဝမ်းမြောက်ရ၏ပမောတတိအလွန်အလွန်ဝမ်းမြောက်ရ၏ပီတိလှိုင်းဖြင့်ရှက်တိုင်းရစ်လီချမ်းမြေကြည်၍ဤသည်ဘဝဒီဘဝတယ်မလား နောက်ဘဝနဲ့ဘနောက်နောက်တဘဝတယ်မဲ့လားဘဝဆက်ဆက်တန်သာဆက်ဝဲစိတ်လက်ကြည်သာယုတ်လန်းဖြာ၍ချမ်းသာကောင်းညို့ဒီတို့သို့ဖွံ့ဖြိုးကြည်ကျယ်ပွင့်လန်းကြွယ်သည်ထဲဝေနတ္ထံသံမုရိဟုတ်ပြီလားဘာဟုတ်တာလဲအဖြူလို့လားမဲလို့လား ဒါကြောင့်မလို့ဖြူနိုင်အောင်ဒါနသီလဘာဝနာကို အချိန်ရအကြောင်းညီညွတ်အခွင့်သင့်နိုင်ကြိုးစားအထောက်ပြုလုပ်ရတယ်အဲ့လိုပြုလုပ်ရတော့မှအခုဒီကမောင်မိုးအောင်ဝင်းကသူ့မွေးနေ့မင်္ဂလာအထိမ့်မှဖြစ်ဖြစ်ကုသိုလ်ပြုတော့ကိုပိုးပြီးတော့သူကတဏ္ဍစင်စင်ကုသိုလ်ကောင်းမှုသူရခြင်းတယ် ရကျင်တော့ချမ်းမြေ့မှာပဲလှူကျင်တယ်တဲ့သူတို့ဆွေတွေမျိုးတွေနဲ့အနာနီနီဆွေဖုန်ကြီးမျိုးဖုန်ကြီးဆွေတန်ခါမျိုးတန်ခါရှိတဲ့နေရာတွေရှိတယ်အဲ့ဒီမှာလှူကြရမှာကွယ်ဆိုမဟုတ်ပါဘူးချမ်းမြေပဲလှူပေးပါသူကတော့တင်မလိုက်တော့အဲ့လိုဆိုလို့ဒီမှာအာယုံစွမ်းနေစွမ်းညံ့နေဖြောရင်မကား လှူဒန်းစက္ကရတော့ပိုးပြီးဖြူစင်တန်ရှင်းတဲ့ကုသိုလ်လိုရင်တဲ့လိုရင်လို့လှုပ်တဲ့ပုဂ္ဂိုလ်ဖြူစင်တန်ရှင်းတဲ့ကုသိုလ်ရပါမလားအ ਨੇ ဆုံးအဖြစ်ယဟန်ရှင်လူယောဂီတွေဟာဝိတိတ်ကမကိလေသာတော့ကောင်းကောင်းကြီးပယ်မထားဘူးလားဟုတ်လားပရိယုဋ္ဌံကိလေသာ ပရိယုဋ္ဌာဏကိလေသာလည်းပဲများသောအဖြစ် ပယ်ထားတယ်ရှုမှတ်ပြီးပယ်တယ်မဟုတ်လားပယ်ထားတယ်မပယ်နိုင်သေးတာဘာပဲရှိလဲအဲအနုတ္တိယတောင်းမှအမြင့်ပြတ်တာမပယ်နိုင်တာယံဖယံခတစိတ်တွေဒိဋ္ဌတော့ပယ်မထားဘူးလားဝိပဿနာဉာဏ်ဖြစ်တဲ့အခါမှာတစိတ်တေတာတော့ပယ်တယ်။ဖောင်းနာပိန်နာလေးရွေရှားနေတဲ့သဘောတွန်းကန်နေတဲ့သဘောလေးတက်တက်ပဲလို့သူ့ကြည့်တက်တက်တွေ့နေရတဲ့အခါ ဝမ်းပဲပုံသဏ္ဍာန်မတွေ့ရပဲနဲ့တွေ့နေခါအဲ့ဒီမှာဆိုရဲ့အနတ္တဝိပဿနာဉာဏ်နေဖြစ်နေတာအနတ္တ ानु ပဿနာဉာဏ်နေပုဂ္ဂိုလ်တ attva အတ္တရဲ့လို့မဟုတ်ဘူးလှုပ်ရှားတွန်းကန်နေတဲ့လေသဘောလေးမျှတာရှိတာပဲဒါဟာပုဂ္ဂိုလ်တ attva မဟုတ်ဘူးလို့အဲဒါလို့မသိဘူးလားအဲ့ဒါအနတ္တဉာဏ်ပဲမဟုတ်ဘူးလားအ ਨੇ ဆုံးအဲ့ဒီအနတ္တဉာဏ်ဖြစ်လို့ရှိရင်ပဲမိမိတဏ္ဍာမှာ အဲ့ဒီအခါမှာဝင်မဲ့အနုတ္တိယဝင်မအောင်မလားဝင်တော့ဘူးအနုတ္တိယတစိတ်တေသတော့ငြိမ့်တယ်ဝိတိတ်ကမလုံးဝငြိမ့်တယ်ဘာကြောင့်တော့သီလပြည့်စုံစင်ကြယ်အောင်ဆောင်ထိန်ထားလို့ဟုတ်ကဲ့လားပရိယုဌာဏများသောအဖြစ်ငြိမ့်တယ်ဘာကြောင့်နော်သမာဓိဖြစ်နေလို့ရှုမှတ်တဲ့အခါမှာဟုတ်တယ်မဟုတ်လားအနုတ္တယကြတော့ တစိတ်တရေသငြိမ့်တဲ့ခါငြိမ့်တယ်အဲ့ဒီတော့မစင်ကြယ်ပေဘူးလားအာစင်ကြယ်သောအလှူကများအားလှူရတဲ့ကုသိုလ်ဟာစင်ကြယ်တန်ရှင်းတဲ့ကုသိုလ်မဖြစ်ပေဘူးလားဖြစ်တော့အဲ့ဒီစင်ကြယ်တန်ရှင်းတဲ့ကုသိုလ်ကပိုးပြီးတော့အကျိုးပေးမကြီးမာဘူးလားဒီတော့စင်ကြယ်ကြယ်ကုသိုလ်လိုချင်တဲ့ပုဂ္ဂိုလ်များကုသိုလ်တရားတိုးပွားပြီးအကျိုးများရအောင်တစ်ချက်ခုနှစ်ချက်ပြ လူသူတန်းသူလည်းအကျိုးများမိမိလည်းအကျိုးများကိလေသာတစ်ဖြည့်တစ်ဖြည့်ငြိမ့်သွားမယ်ဝိပဿနာဉာဏ်နဲ့တိုးမယ်မဟုတ်ဘူးလားအဲ့ဒါလို့တိုးပွားအောင်ကြိုးစားအထောက်ကြခြင်းအပြင်မိမိတို့တဏ္ဍာမှာရှိတဲ့အနုတ္တိယပရိယုဌာဏဝိတိကမကိလေသာတွေအမြင့်ပြတ်ပယ်တတ်နိုင်လို့ဆင်းရဲခတ်သိငြိမ်းရနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။